ခန်းကြီး၁၄အငယ်၁မှ၈အဘိယသည်ဘိုးဘေးတို့နှင့်အိပ်ပျော်၍ဒါဝိမျိုး၌တင်းချိုခြင်းကိုခံလေ၏သားတော်အာသသည်ခမည်းတော်အရာ၌နန်းထိုင်၏ထိုမင်းလက်ထက်ပြည်တော်သည်ဆယ်နှစ်ပတ်လုံးငြိမ်းချမ်းသာယာ၏အာသမင်းသည်မိမိဖျားသခင်သာရဖျားရှိတော်၌ကောင်းသောအမှု ဖြောင့်မတ်သောအမှုတို့ကိုပြုလေ၏။တပါးအမျိုးသားဘုရား၏ယဇ်ပလ္လင်တို့ကို၎င်း၊မြင့်သောအရပ်တို့ကို၎င်းပယ်ရှား၏။ရုပ်တုဆင်းတုတို့ကိုဖြိုဖျက်၍အာရှရပင်တို့ကို ခုတ်လှဲ၏။ယုဒလူတို့သည်ဘိုးဘေးတို့၏ဘုရားသခင်ထာဝရဘုရားကိုရှာ၍ပညတ်တရားကိုစောင့်ရှောက်မည်အကြောင်းမိန့်တော်မူ၏။ယုဒမြို့ရွာအရပ်ရပ်တို့၌ရှိသောကုန်းနှင့်ရုပ်တုဆင်းတုတို့ကိုပယ်ရှား၍နိုင်ငံတော်ရေးသာယာလျက်ရှိ၏။ထိုကာလ၌ ငြိမ်သက်သောအခွင့်ကိုထာဝရဘုရား ပေးတော်မူသည်ဖြင့်ယူဒပြည်သည်ငြိမ်၍စစ်မှုနှင့်လွတ်သောကြောင့်အာတမင်းသည် တပြည်လုံးတွင်ခိုင်ခံ့သောမြို့တို့ကို တည်လေ၏ငါတို့သည်ငါတို့၏ဘုရားသခင်ထာဝရဘုရားကိုကြိုးစားရှာ၍ထိုဘုရားသည်အရရ၌ငြိမ်သက်သောအခွင့်ကို ပေးတော်မူသောကြောင့်တပြည်လုံးကိုအစိုးရစဉ်အခါဤမည်သောမြို့တို့ကို ပြုစု၍မြို့ရိုးပြအိုးတကားကလန့်ကျင်တို့ကို လောက်ကြကုန်အံ့ဟုယူဒလူတို့အားမိန်တော်မူ၏အာတမင်း၌ခိဒုံနှင့်လှံကိုကင်သောယူဒအမျိုးသူရဲ့၃သိန်းဒိုင်းလွှမ်းနှင့်လေးကိုကင်သောဗင်ယမင်အမျိုးသူရဲ့၂သိန်း၈သောင်းရှိ၍ထိုသူအပေါင်းတို့သည်ခွန်အားကြီးသောစစ်သူရဲ့ဖြစ်ကြ၏အငယ်၉မှ၁၅ တဖန်ခုရှရှင်မြင်ဇေရသည်စစ်သူရဲတသန်းယထာ300နှင့်တကွချီလာ၍မရေရှက်မြို့သို့ရောက်သောအခါအာတတိစီးကြို၍မရေရှက်မြို့အနားမှဇေပတချိုင်၌စစ်ပြိုင်ကြ၏ အာသတ်သည်မိမိဖျားသခင်သာရဖျားအားဟစ်ခေါ်၍အိုသာရဖျားကိုရိုဒီလူများတို့တွင် အာနေသောသူကိုကယ်တင်ခြင်းဟံတတ်နိုင်တော်မူသည်ဖြစ်၍အိုအကျွန်ုပ်တို့၏ဖျားသခင်သာရဖျားကယ်တင်တော်မူပါအကျွန်ုပ်တို့သည်ကိုရော့ကိုခိုလွန်၍နာမတော်ကိုအမိပြုလျက်ဤအလုံးရင်းကြီးကိုတိုက်ခြင်းဟံသွားပါ၏အိုထာရဖျားကိုရောဒီအကျွန်ုပ်တို့၏ဖျားသခင်ဖြစ်တော်မူ၏လူသည်ကိုရောကို နိုင်သော အခွင့်ရှိစေတော်မူပါနှင့်ဟုဆု ဆုတောင်းသည်ဖြစ်၍အာရဖျားသည်ကုရှလူတို့ကိုအာသနှင့်ယုဒလူတို့ရှေ့မှာဒဏ်ခတ်တော်မူသဖြင့်၊သူတို့သည်ပြေးကြ၏။အာသနှင့်သူ၏လူတို့သည်ဂေရံမြို့တိုင်အောင်လိုက်သဖြင့်၊ကုရှလူတို့သည်ပြန်၍မတိုက်ဝံ့သောကြောင့်အရှုံးခံရကြ၏။ထာဝရဘုရားနှင့်ဗိုလ်ခြေတော်ရှေ့မှာဖျက်ဆီးခြင်းကိုခံရကြ၏။ယုဒလူတို့သည်လက်ရဥစ္စာများကိုသိမ်းယူကြ၏။ဂေရံမြို့ပတ်ဝန်းကျင်မြို့သားတို့သည်ထာဝရဘုရားကိုကြောက်ရွံ့သောစိတ်ရှိသဖြင့်၊ယုဒလူတို့သည် ထိုမြို့ရှိသမျှတို့ကိုလုပ်ကြံ၍သိုထားနှင့်သောဘဏ္ဍာဥစ္စာအများတို့ကို သိမ်းယူကြ၏။တိရစ္ဆာန်တင်းကုပ်များကိုလည်းတိုက်ဖျက်လျက်၊သိုးနှင့်ကုလားအများတို့ကို သိမ်းယူ၍ယေရုရှလင်မြို့သို့ပြန်သွားကြ၏။